အခန်းကြီး6အငယ်1မှ9ထိုအခါဣဒရေလအမျိုးသားတို့ကြောင့်ယေရီခေါမြို့သည်ကြက်တီးစွာပိတ်ထားလျက်ရှိ၍ထွက်သောသူ ဝင်သောသူတစုံတယောက်မျှမရှိသည်နှင့်အညီသာရဖျားကကြည့်ရှုလော့ယေရီခေါမြို့ယေရီခေါမင်းကြီးနှင့်တကွခွန်အားကြီးသောစစ်သူရဲတို့ကိုတင့်လက်၌ငါအပ်လေပြီတို့ဖြစ်၍မြို့ကိုလှက်ပရကြမည်ဣဒရေလ စစ်သူရဲ့အပေါင်းတို့သည်6ရက်ပတ်လုံးလှက်ပတ်ခြင်းအမှုကိုပြုရကြမည်ယေပရောဟိတ်9ယောက်တို့သည်တစ်တာတော်ရှိမှယူပိလတဘိုး9လုံးကိုဆောင်ရကြမည်တတမန်နေ့ရ၌ခုနှစ်ကြိမ်တိုင်အောင်မြို့ကိုလှက်ပတ်၍ယေပရောဟိတ်တို့သည်တဘိုးကိုမှုတ်ရကြမည်ယူပိလတဘိုးတို့ကိုရှည်သောတန်နှင့်မှုတ်၍တဘိုးတန်ကိုကြားလျင်လူအပေါင်းတို့သည်ကျဲသောတန်နှင့်ကြွေးကြော်၍ မြို့ရိုးသည်အကုန်စင်ပြိုလဲရလိမ့်မည်။ထိုအခါလူများတို့သည်တက်တက်တက်ရကြမည်ဟုယောရှုအားမိန့်တော်မူ၏။အငယ်6မှ7နုံဤသားယောရှုသည်ယေပရောဟိတ်တို့ကို ခေါ်၍တင်တို့သည်ဗြိညင်တစ်တာတော်ကိုထမ်းသွားသဖြင့်ဒါဝရဖျား၏တစ်တာတော်ရှေ့မှခொနှစ်ယောက်တို့သည်ယူပိလတဘိုးခုနှလုံးကို ဆောင်သွားကြလော့ဟု၍၎င်း လူများတို့အားလည်း၊သင်တို့သွား၍မြို့ကိုလှည့်ပတ်ကြလော့။လက်နက်ကိုင်တို့သည်ထာဝရဘုရား၏သေတ္တာတော်ရှေ့မှာသွားကြလော့ဟူ၍၎င်းမှာထားလေ၏။ယောရှုသည်လူများတို့အားမှာထားပြီးမှ၊ယုဘိလတံပိုးခုနစ်လုံးကိုဆောင်သောယဇ်ပုရောဟိတ်ခုနစ်ယောက်တို့သည်ထာဝရဘုရားရှေ့တော်၌တံပိုးမှုတ်လျက်သွားကြ၏။ထာဝရဘုရား၏ပဋိညာဉ်သေတ္တာတော်သည် သူတို့နောက်သို့လိုက်လေ၏။တံပိုးမှုတ်သောယဇ်ပုရောဟိတ်တို့ရှေ့မှာ လက်နက်ကိုင်တို့သည်သွား၍ယဇ်ပုရောဟိတ်များတံပိုးမှုတ်လျက်သွားကြစဉ်၊နောက်တပ်သားတို့သည်သေတ္တာတော်နောက်သို့လိုက်ကြ၏။ယောရှုကလည်း၊သင်တို့သည်ကြွေးကြော်စေခြင်းငှါငါမှာထားသောနေ့မရောက်မှီတွင်မကြွေးကြော်ရ။အသံတစုံတခုကိုမျှမပြုရ။စကားတခွန်းကိုမျှမပြောရ။ထိုနေ့ရောက်မှကြွေးကြော်ရကြမည်ဟု လူများတို့အားမှာနှင့်လေပြီ ထိုသို့ထာဝရဘုရား၏သေတ္တာတော်သည်မြို့ကိုတကြိမ်လှည့်ပတ်ဝိုင်းသွားပြီးလျှင်၊တပ်ထဲသို့ဝင်ပြန်၍ညဉ့်ကိုလွန်စေကြ၏။12နံနက်စောစောယောရှုသည်ထ၍ယဇ်ပုရောဟိတ်တို့သည်ထာဝရဘုရား၏သေတ္တာတော်ကိုထမ်းယူကြ၏။ထာဝရဘုရား၏သေတ္တာတော်ရှေ့မှာယုဘိလတံပိုးခုနစ်လုံးကိုဆောင်သောယဇ်ပုရောဟိတ်ခုနစ်ယောက်တို့သည် သွားမြဲသွား၍တဘိုးမှုတ်ကြ၏လက်နှင့်ကင်တို့သည်သူတို့ရှေ့မှသွား၍ယေဘုဟိများတဘိုးမှုတ်လျက်သွားကြစဉ်နောက်တသားတို့သည်သာရဖျား၏တစ်တာတော်နောက်သို့လိုက်ကြ၏ဒုတိယနေ့၌မြို့ကိုတစ်ချိန်လှက်ပတ်ပြီးမှတက်သေးသို့ ပြန်လာကြ၏ထိုတို့6ရက်ပတ်လုံးပြုကြ၏တတမန်နှင့်နန်းနှင့်စောစောမိုးလင်းစကထ၍အရင်ဤသူခုနှစ်ချိန်တိုင်အောင်မြို့ကိုလှက်ပတ်ကြ၏ ထိုနေ့၌သာခုနှစ်ကြိမ်တိုင်အောင်မြို့ကိုလှည့်ပတ်ရကြ၏တတမအကြိမ်တွင်ယေဘရဟိတ်တို့သည်တပိုးမှုတ်သောအခါယောရှုကကြွေးကြော်ကြလော့သာရဖျားသည်တင်တို့အားမြို့ကိုပေးတော်မူမည်မြို့နှင့်တကွမြို့၌ရှိသမျှတို့ကိုကျိန်၍သာရဖျား၌အယံမည်တို့ရတွင်ပြစ္ဆာရခတ်သည်ငါတို့ကိုဆေလွတ်သောတမန်တို့ကိုဝှက်ထားသောကြောင့် သူနှင့်တကွသူ၏အိမ်၌ရှိသည်များတို့အားအသက်ချမ်းသာပေးရမည်။တင်တို့သည်ကျင့်အပ်သောအရာကိုတတိနှင့်ရှောင်ကြလော့။သို့မဟုတ်ထိုအရာကိုသိမ့်ယူလျင်မိမိတို့ကို၎င်းဣဒရေလတက်ကို၎င်းအကျဉ်ခံစေ၍နှောက်ရှက်မိကိုစိုးရိမ်เสียရှိ။ရွှေငွေကို၎င်းကြေးဝါတစားတန်တစားရှိသည်များတို့ကို၎င်းဒါဝရဖျားဖို့တန့်ရှင်းစေ၍ဘန္နာတော်ထဲသို့တွင်ထားရကြမည်ဟု လူများတို့အားယောရှုသည်မှာထားလေ၏အငယ်20မှ29ထိုတို့နှင့်ဤတဘိုးကိုမှုတ်၍လူများတို့သည်ကြွေးကြော်ကြ၏တဘိုးတန်ကိုကြား၍ကျဲသောတန်နှင့်ကြွေးကြော်ကြသောအခါမြို့ရိုးသည်အကုန်စင်ပြိုလဲ၍လူများအပေါင်းတို့သည်မြို့ထဲသို့တဲ့တဲ့ဝင်ပြီးလျှင်တိမ့်ယူကြ၏မြို့ထဲ၌ရှိသမျှသောယောက်ျားမိန်းမအကြီးငယ် သူနွားမြဲရှိသမျှတို့ကိုဓာနှင့်ရှင်းရှင်းဖြစ်စည်းကြ၏ထိုပြည်ကိုစူးစမ်းသော လူနှစ်ယောက်တို့အားယောရှုကတင်တို့သည်ချိန်ဆသည့်အတိုင်းပြည်တစားမိမအိမ်တို့တွား၍သူနှင့်တကွသူ၌ရှိသမျှတို့ကိုဆောင်ခဲ့ကြလော့ဟုမှားလိုက်သည့်အတိုင်းတရှိုလုတ်သော လူလင်တို့သည်ဝင်၍ရခတ်နှင့် သူမိဘသူမုံများသူ၌ရှိသမျှတို့ကို၎င်း သူ့ပေါက်ဖော်အပေါင်းတို့ကို၎င်းထုတ်ဆောင်ခဲ့၍ဣသရေလတပ်ပြင်မှာထားပြီးလျှင်၊မြို့နှင့်တကွမြို့၌ရှိသမျှတို့ကိုမီးရှို့ကြ၏။သို့ရာတွင် ရွှေငွေကို၎င်း၊ကြေးဝါတန်ဆာ၊သံတန်ဆာတို့ကို၎င်း၊ထာဝရဘုရား၏ဘဏ္ဍာတော်ထဲသို့သွင်းထားကြ၏။ယောရှုသည်လည်းပြည်တန်ဆာရာခပ်နှင့် သူ့ပေါက်ဘော်၊သူ၌ရှိသမျှတို့ကို အသက်ချမ်းသာပေး၍ သူသည်ဣသရေလအမျိုးသားတို့တွင်ယနေ့တိုင်အောင်နေရလေ၏။အကြောင်းမူကား၊ယေရိခေါမြို့ကိုစူးစမ်းစေခြင်းငှါယောရှုစေလွှတ်သောတမန်တို့ကိုသူသည်ဝှက်ထားသောကြောင့်တည်း။ထိုအခါယောရှုက၊အကြင်သူသည်ထ၍ယေရိခေါမြို့ကိုတည်ပြန်၏။ထိုသူသည်ထာဝရဘုရားရှေ့တော်၌ကျိန်အပ်သောသူဖြစ်ပါစေ။သူသည်သားဦးလက်ထက်၌မြို့ရိုးအမြစ်ကိုတည်၍ သားတွေလက်ထက်၌မြို့တကားတို့ကိုထောင်ပါစေဟုကြိမ်ဆို၏ထိုတို့ထာဝရဘုရားသည်ယောရှုနှင့်အတူရှိတော်မူ၍သူ၏တည်င်းသည်တပြည်လုံး၌နှံ့ပြားကြော်စိုးလေ၏